ညင်ဓမ္မရဇဒီကနေ့ဟောမဲ့တရားထဲမှာလူတွေအသိခက်တဲ့နားလည်ဖို့မလွယ်တဲ့ဝီဒီစိတ်စဉ်တွေပါလာလိမ့်မယ်အဲဒီဝီဒီစိတ်စဉ်တွေကိုမှန်းဆပြီးတော့သိရအောင်လို့သိဖြစ်ပုံအစဉ်ကလေးတွေကိုဒီပုံရေးပြီးတော့လည်းပြထားတယ်အကုန်လုံးဝေထားပါပြီစာရွက်ကလေးတွေ

ဒီလိုမဟုတ်ဘူးသို့သာစိတ်ကမြင်တဲ့အခါကလာစိတ်တွေအများကြီးဖြစ်ပြီးမှသူကမြင်ချင်းကိစ္စတစ်ခုပြီးတယ်ဘတ်တော်ရမှာဘဝအသစ်ဖြစ်တဲ့စိတ်ဆိုတာပြိတိစိတ်ခေါ်တယ်အဲဒီစိတ်ပဲနောက်ထပ်ကထပ်ကဖြစ်နေတာကိုဘဝင်စိတ်တွေလို့ခေါ်တယ်အဲဒီပြိတိစိတ်

လူတွေကအမြဲမြင်နေတယ်အမြဲကြားနေတယ်အမြဲသိနေတယ်လို့ဒီလိုထင်နေတယ်အဲဒီတော့မြင်စရာကြားစရာအာယုံလေးတွေမရှိတဲ့အခါမှာဆိုရင်အဲ့ဒီဘဝင်စိတ်အိပ်ပျော်တဲ့စိတ်မျိုးတွေကြီးဒီစင်္ဒရာကြီးအများကြီးဖြစ်နေတယ်အဲ့ဒီတွေကနေပြီးတော့မြင်စရာကြားစရာသိစရာအာယုံလေးတွေရလာတဲ့အခါမှာဝီထိစိတ်ဆိုတာဖြစ်လာတယ်မြင်တဲ့စိတ်ကြားတဲ့စိတ်သိတဲ့စိတ်တွေပါပဲ။ အဲ့ဒီသိရဘယ်လိုဖြစ်တယ်လဲဆိုရင်ပုံစံနဲ့ပြတာတော့ဟောဒီပြဏဘာကလေဟိုဝါလေးသုံးခုဆက်ထားတယ်ဝါလေးသုံးခုဆက်ထားတာစိတ်တသိရဲ့အစာပိုင်းအလယ်ပိုင်းအဆုံးပိုင်းဒီအပိုင်းလေးကိုပြထားတယ်ဥပဒတိတဲ့ဘင်းနဲ့ပါဠိလိုခေါ်တဲ့ဥပ္ပါရတိတိဘင်္ဂပါဠိကိုဥပတိဘင်ဆိုပြီးဗမာကပြန်ထားတယ်အဲ့တော့ဖြစ်ဥပဆိုတာဖြစ်တာပဲ သီဆိုတာကဒီတာသင်ဆိုတာကပြက်တာစစ်ဒီပြက်တရားတစ်ခုခုမှာအစဆုံးပေါ်လာတာကိုဥပလို့ခေါ်တယ်စစ်စေခဏနောက်ဆုံးပျောက်သွားတာကိုဘင်လို့ခေါ်တယ်ပြက်စေခဏမပြက်သေးခင်အခိုက်အတန့်တီးနေတာကိုထီလို့ခေါ်တယ်စစ်ဒီပြက်တယ်နော်အဲ့ဒါလေး

လျှက်ရုံလည်းသာမြင်မှုကြပါလိမ့်မယ်အဲ့ဒီလျှက်ရုံလေးကအစမရှိသေးဘူးပြုံးနဲ့ပေါ်လာတယ်ပေါ်ပြီးတော့ပျောက်သွားတယ်ပေါ်လာတာကဥပပဲပျောက်သွားတာကဘင်းပဲမပျောက်သေးခင်အလဲပိုင်းလင်းနေတာလေးခဏလည်းရှိတယ်အဲ့ဒါရှိရဲ့အဲ့ဒီသဘောပဲပေါ်လိုက်ထိုက်တန်ဒီလိုက်ပျောက်လိုက်အဲ့ဒါစိတ်တွေစိတ်တိုင်းစိတ်တိုင်းကဒီလိုကြီးတယ်ပဲဥပတိပင်ဥပတိပင်ဖြစ်ဒီဖြစ်ဖြစ်ဒီဖြစ်ဒီလိုဖြစ်နေတယ် အဲ့ဒီမှာဝင်စိတ်တွေမပြတ်ဖြစ်နေရကမြင်တဲ့စိတ်ဖြစ်တော့မယ်ဆိုတဲ့အခါမှာမျက်စိတဲ့အချင်းရုပ်ကြလာတယ်မျက်စိထဲမှာအဖြစ်အာရုံထင်းလာတယ်မှန်ထဲမှာအရေးချင်လာတယ်လို့ဒါပဲမဲ့လို့မျက်စိနဲ့အချင်းကရှိရသားနဲ့ရုပ်တည်းမထင်သေးပဲနဲ့ စိတ်တစ်ချက်လောက်လွန်ပြီးမှထင်တယ်အဲဒီစိတ်တစ်ချက်လောက်လွန်သွားတာကိုဒီကတီးလို့ရေးထားတယ်အတ္တဝင်စိတ်တဲ့အတ္တဆိုတာလွန်သွားတယ်အာယုန်နဲ့တော်ရရှိရသားနဲ့မထင်မဲနဲ့လွန်သွားလို့တဲ့ဒီစိတ်ကိုတီးဆိုပြီးတော့အတ္တဘဝင်ဒီမှာနာမည်လေးတွေကပြည့်စုံမထည့်လိုက်လို့အဲ့ဒါတွေကဒါပါဠိတော်အစုံမသိရဘူးတီးဆိုတာကလွန်သွားတယ်လို့ဆိုလို့လေဒါကအဲဒီစိတ်လွန်သွားတဲ့နောက်မှာ

မြင်တဲ့အခါမှာလဲသူကစပြီးတော့ဆင်ញင်တာပဲအဲမျက်စိနဲ့ဆင်းကြလာလို့ရှိရင်သူကစဆင်ញင်တယ်နားနဲ့ပန်ကြလာရင်သူကစဆင်ញင်တယ်နှာခေါင်းနဲ့အနံ့ကြလာလို့ရှိရင်သူကဆင်ញင်တယ်လျှာပေါ်အရသာရောက်လာရင်သူကဆင်ញင်တယ်ကိုကကိုယ်ပေါ်မှာအတွေ့အထိသုံးတစ်ခုကြလာရင်သူကဆင်ញင်တယ်ငါးဌာနမှာဆင်ញင်လို့သူကပင်စဒွါရဝေဇံငါးခုသောဒွါရမှာဆင်ញင်တဲ့စိတ်လို့ဆိုပါတယ်ဒါကိုတော်ကြဟောတဲ့ခါကျတော့ဒီဒိဋ္ဌိတွေလည်းပါပါလိမ့်မယ်

အဲ့ဒါမြင်တာလေးကိုလက်ခံပြီးတော့သူကမှတ်တမ်းတင်ထားတဲ့သဘောကိုလေအာယုံလေးမပြောက်အောင်မြင်တဲ့အာယုံလေးမပြောက်အောင်လက်ခံထားတဲ့သဘောသူသံတိဆိုင်လို့ခေါ်တယ်အဲ့ဒီသံတိဆိုင်ဆိုတဲ့လက်ခံတဲ့စိတ်ကလေးကလည်းပြောက်သွားပြန်ဥပတိပင်ဘာမှမကြောက်ဘူးစိတ်ကလေးတွေကခဏခဏပြောက်သွားတယ်နောက်ခုနှစ်ခုနှစ်နာမတန်ရဏဆိုတဲ့စိတ်ရှိလာတန်ရဏဆိုတာသုံးစားဆင်မြင်တာပဲဘာဝလိမ့်ဆိုပြီးတော့အဲ့ဒီကောင်းတာလားအဆိုးတာလားသုံးစားဆင်မြင် ကိုယ်ကစဉ်းစားစိတ်ကလေးချုပ်သွားကြတော့ခါစိတ်နာမဝုံထောဆိုစိတ်ဖြစ်လာဘူးတတ်ထားတယ်မှာဝုံထောဝုံထောဆိုတာဆုံးဖြတ်တယ်ဟိုစဉ်းကြချတဲ့သဘောမျိုးပဲသောသောကလောဘပဲငဲ့ပြီးတော့ဆင်းရဲလာလို့ရှိရင်ဖြင့်အဲတန်တီတော့ဗမ်ဒေဆိုင်ဗန်ဂျရနာတွေဆင်းရဲလာလို့ရှိရင်ဖြင့်လောဘဖြစ်ဖို့ရပဲကိုသူကသုံးဖြတ်ပေးတယ်နှိမ့်တဲ့စရာကောင်းတယ်ချစ်စရာကောင်းတယ်သူကသုံးဖြတ်ရတယ် သောသာသောသောကဒေါသဘက်ကိုငဲ့ပြီးဆင်ញင်လို့ရှိရင်ဖြစ်ရင်အဲ့ဒါမုန်းစရာကောင်းတယ်စိတ်ဆိုးစရာကောင်းတယ်သူကသုံးပြတယ်သောသောကကုသိုလ်ဖြစ်စရာဘက်ကိုငဲ့ပြီးဆင်ញင်လာလို့ရှိရင်ကြီးညိုစရာကောင်းတယ်အဲစသည်ဖြင့်သူကကုသိုလ်ဖြစ်ဖို့ဘက်ကိုသုံးပြပြီးတော့ပေးလိုက်တယ်ဟုတ်တော့အဲ့ဒီဟုတ်တော့သုံးပြလိုက်တော့သုံးပြတဲ့သုံးပြလိုက်တဲ့အခါကာလမှာ နောက်ကဇောဆိုတဲ့စိတ်တွေဇောဆိုတာဇဝနဆိုတဲ့ပါဠိကနေပြီးဘာသာပြန်ထားတယ်လင်မြန်တဲ့အဟုန်နဲ့ပြည့်သွားတယ်လို့ပဲအောင်းစီကိုတကယ်အတင်းပြည့်သွားတယ်လို့လင်းလင်းမြန်မြန်ထက်ထက်တန်တန်ကြီးဖြစ်သွားတဲ့စိတ်တွေလို့ဆိုလို့ရှိကပါလာတဲ့ဒီအဲ၄နာမ၅နာမ၆နာမ9နာမ7နာမတိုင်အောင်စိတ်တွေကဒါတွေအပျော်သားစိတ်တွေသူကဘာမှမတန်ဘူးဒီဇောဆိုတဲ့စိတ်ကတော့

အာယုံပြန်ပြီးမနောဒွါရမှာထင်းလာတဲ့အခါမှာဘုံကဆလနာဝင်လှုပ်ရှားတာဝင်ကုပစ္စေရနာဝင်ပြသွားတဲ့မျက်နှာမှာဝင်ပြသွားပြီးတဲ့နောက်ဟိုတုန်းကတော့သစ္စာတော်ဝေဇံသစ္စာတော်ရမှာဆင်ញင်တယ်ဆိုပြီးဟိုလေးနာမဖြစ်တယ်ဒီမှာသုံးနာမကမဆိုပြီးတတ်တာမနောတော်ရဝေဇံနဲ့ဒါကတော့မနောဒွါရမှာစိတ်ထဲမှာဆင်ញင်တာဟောအဲမြင်အောင်ကြားအောင်မဟုတ်ဘူးသူကစိတ်ကူးဖြစ်အောင်လို့ဆင်ញင်တဲ့စိတ်မနောတော်ရဝေဇံနဲ့သုံးနာမပါ အဲဒီကနောက်တော့ဇောတွေခုနကအတိုင်းပဲနောရဝေဇန်ကကောင်းတဲ့နေရာဖြင့်နှလုံးသွင်းဆင်ခြင်းကောင်းတဲ့ဇောတွေဖြစ်တယ်မကောင်းတဲ့နေရာဖြင့်နှလုံးသွင်းဆင်ခြင်းလို့ကြည့်ရင်အဲမကောင်းတဲ့ဇောတွေဖြစ်တယ်အကုသိုလ်ဇောတွေဖြစ်တယ်အဲဒီဇောဇောဇောဆိုဇောခုနှစ်ကြိမ်ဟိုကဒီက၄နံပါတ်ကနေပြီးတော့၁၀နံပါတ်ရအောင်ဇောခုနှစ်ကြိမ်ဇောပြီးတော့နောက်တရားအောင်ကြိမ်ခုနကအတိုင်းပဲတရားအောင်ကြိမ်ပြီးတော့ဘာဖြစ်သွားတော့ဆိုဘဝင်တွေပဲအိမ်မောကြသွားတဲ့စီမျိုးတွေဖြစ်တယ် အဲ့ဒီမှာဘာသိတုံးဆိုတာလဲခုနကမြင်ပြီးသားလေးပြန်ပြီးတော့သိရုံပဲမြင်ပြီးသားအဆင်းပဲကြည့်ရတယ်ဘာမှမရောက်သေးဘူးပုံသဏ္ဍာန်ထဲရဲ့ယောက်ျားမိန်းမဆိုတာမသိသေးဘူးတင်မှာပရမတ်ဟိုစိဏမဝိသီကသစ္ဆုတ်ပံပရမတ်အဆင်းအာယုံကိုအောင်ပြုတယ်နှစ်နာမဝိသီကတော့ကိုအတိတ်အသင်ပရမတ်ကိုအာရုံပြုတယ်ပရမတ်ပဲကြည့်သေးတယ်ပညာမရောက်သေးဘူးနောက်၃နာမပါတယ်မှာပြည့်လာတယ် အမြင်နဲ့စ၍ပုံသဏ္ဍာန်ပညာကိုအာရုံပြုသောဝိရိစိတ်ဖြစ်ဖို့ဒါကိုသုဒ္ဓမနောတော်ရာဝိသီဒါသက်သက်မနောတော်ရာဝိသီပဲအဝိရိစိတ်ဖြစ်ပုံကတော့ခုနကအတိုင်းကုသပါပဲဒီမှာဟုတ်လားရှင်းနာမနှစ်နာမနာဒသုဒ္ဓပဲသုံးနာမမလေးနာမကစပြီးဇောတွေခွန်းအဲဒီသွားရောအဲဆယ်နာမရောက်ဇောဇောနောက်ကသူကပါလာအောင်လို့ဆိုသူကဘဝင်ကြတော့ဇောနောက်မှာ

သို့တော့ဘာပဲဆိုတဲ့အမြည်လေးမပေါ်သေးဘူးအမြည်မရောက်သေးဘူးသူကဒါဘာဖြစ်လို့သိရအောင်ဆိုတော့တို့အဲတခြားအရာကဖြစ်စေနိုင်ငံခြားကဖြစ်စေရောက်လာတဲ့သစ်သီးတို့သုံးဆောင်စရာတို့မြင်ရတဲ့အခါကလာပုဒ္ဒနာနဲ့ရနေတယ်ဒါဘယ်လိုခေါ်ပါလိမ့်နာမည်မသိဘူးမေးရသေးတယ်ဟိုမှာဒါဘယ်နဲ့ခေါ်တော့အဲသူများပြောတော့မှဒါဘယ်လိုခေါ်တယ်သူမှအမြည်လေးပေါ်တယ်အဲဒါကြောင့်ဒီတတ္တိယဝိသီကပုံသဏ္ဍာန်လောက်ပဲပေါ်သေးတယ်သူက ဟောသတုထရောက်လာပြီ၄နံပါတ်၄နံပါတ်ကလည်းဒုတိယခေါင်းကပထမဗုဒ္ဓမနောရဝိဒုတိယဗုဒ္ဓမနောရဝိ၎င်းပုံသဏ္ဍာန်အမည်ပညာကိုအာရုံပြုသောဝိရိစိတ်ဖြစ်ပုံခေါင်းကပုံသဏ္ဍာန်ကိုဘာပါလိမ့်ဆိုတဲ့အမည်သူ့ဘယ်နဲ့ခေါ်ရပါလိမ့်ဆိုတဲ့အမည်လေးအဲသိတာလေဝိသိပါပဲဒီဝိသိစိတ်ကတော့

မကြောက်ဘူးမတွေ့ဘူးတာတဲ့စားလို့ရှိရင်တော့တော်တော်တော့ဘူးတာဖြစ်သွားပါလိမ့်မယ်အဲ့ဒါတွေသိထားလို့ရှိရင်တော့ဝိပဿနာမရှိလို့ရှိရင်ကိလေသာဖြစ်ပုံနဲ့ဝိပဿနာရှိလို့ရှိရင်အဲယုံနာပရမတ်တွေကိုသိနေပုံတွေအဲဒီဝိပဿနာပိုင်းကျရင်သိကျေစုများပါလိမ့်မယ်အဲဒီပိုင်းတွေဟောတဲ့အခါကျတော့နောက်ဒီနေ့လားဒီနေ့ကလေးလားအဲဒီနောက်နောက်တစ်ပတ်စနေဒီနေ့ကလေးကြာပြီစာရွက်ကလေးတွေပြန်ပါလာမယ်အဲနောက်တစ်ခါဒီလိုစာရွက်ပေးကြမရှိဘူးသူကနောက်9နံပါတ် မရဏသာနာဝိသီတဲ့ဒီကနေ့မှာဝိသီကြဖို့ဒီကနေ့ကြတော့နောက်ဆုံးစိတ်ကလေးဖြစ်ဖို့အဲ့ဒါကတော့ခုနကဝိသီလိုပါပဲဒီကသစ္ဆုတ်ပံအာယုံအာယုံပြုရင်သူကအတ္တိဒဝင်လေးပါတယ်သစ္ဆုတ်ပံအာယုံအာယုံမပြုရင်တော့အတ္တိဒဝင်မပါဘူးဒါပဲမဲ့လို့ဒီမှာအပြည့်စုံအတ္တိဒဝင်ကစာယူကြတာလေအဲဒီဒဝင်ဘုံကဆလနာဘုံမှုပိစေတာဒါဘဝင်တွေပဲခုနကဟိုကပထမဆုံးဝိသီကအတိုင်းပဲပြီးတော့မနောရဝေဇာဒီမှာမနောရ ဒီသရဝါမပြဘူးမနောရဝါရပြတယ်မနောရဝေဇာနောက်ဇောငါးကနေပြီးတော့ကိုယ်ဒီဇောကတရားငါးကျင်ရှိတယ်ခုနှစ်ကျင်မရှိဘူးဒါလေးလက်တော်ကြတော့ဟောတော့ပါလိမ့်မယ်အဲဒီကနောက်တရားရုံနှစ်ကျင်30နဲ့30ဒီအဲဒီကနောက်သုတိသုတိဆိုတာကနောက်ဆုံးစိတ်ကလေးပဲဒီဘူးဘဝဟောင်းမှာနောက်ဆုံးစိတ်ကလေးပဲအဲနောက်ဒီဒီဘဝမှာဒီယုံနာစဉ်မှာမရှိတော့ဘူး ပြတ်သွားနောက်တိဆိုပြီးတော့မှ73နာမမှာတိပါတယ်ပရိသေစိတ်တာဘဝတွေမှာပရိသေစိတ်ကလေးဖြစ်ဖို့ဒီအသုရိစိတ်သုံးလိုက်တာနဲ့ပဋိသန္ဓေစိတ်ကဆက်ပြီးတော့ဖြစ်တာကြားတဲ့အပြချားမရှိဘူးဒီမှာရေးထားတာကတော့ဟိုရှင်းအောင်လို့တော်တော်ပေါ်ပါရေးထားတာပါလေဟိုမှာတစ်ဆက်တည်းပါပဲဒီဝါလုံးလေးတွေဆက်ထားသလိုပဲဟိုမှာပြချားမရှိဘူးသုရိဆုံးပရိသေစိတ်စိတ်နဲ့နောက်စိတ်နဲ့တစ်ဆက်တည်းဖြစ်နေတာလို့ကတစ်ဆက်တည်းပဲ စိတ်စိတ်တစ်ခုတည်းမဟုတ်တာတစ်ခုပဲဆက်ရည်ပဲကြားရင်ပြချားမရှိဘူးအဲ့တော့သုရိပြီးတော့ပဋိသေရစေဣဆိုအဲ့ဒီနောက်ဘဝတွေကအစလုံးစိတ်ကလေးဖြစ်လာပုံပဋိသေရစေတိလို့ပြတာလေနောက်ပဋိသေရစေပြီးတော့နောက်ဘဝင်တွေပြသွားတယ်ဘဝင်၁၆ချိန်လောက်ကြာသွားတယ်အရိယတောင်းမှပြန်ပြီးတော့ဆင်ញင်တဲ့ဝိသီတွေစိတ်တွေဖြစ်လာတယ်အဲ့ဒါတဘဝသွားရောအဲ့ဒီအစဉ်လေးတွေကိုတော်တော်တန်တန်ရိပ်မိအောင်လို့တော်တော်ကြာတော့ ရှင်ဓမ္မရဇကဟောပြီးတော့သွားပါလိမ့်မယ်အဲ့ဒါတွေကိုဘုန်းကြီးကနည်းနည်းပို့ပြီးတော့သဘောပေါက်အောင်လို့အခုရှင်းပြီးတော့ပြောထားတယ်တော်တော့ပါပြီ